ဟေဘေဩရစာအခန်းကြီး7အငယ်1မှ9ယုံကြည်ခြင်းသည်မျှော်လင့်သော အရာတို့ကိုမျက်မှောက်ပြုခြင်းဖြစ်၏မမြင်သေးသောအရာတို့ကိုတိမှတ်ဆွဲလန်းခြင်းအကြောင်းဖြစ်၏ထိုပါရမီကြောင့်ရှေးလူဟောင်းတို့သည်ချီးမွမ်းတော်မူခြင်းကိုခံရကြ၏ယခုမြင်ရသော အရာတို့သည်အရင်ထင်ရှားသောအရာတွေကမဖြစ်ဘဲလောကရတုသည်ဖျားသခင်၏အမိန်တော်ကြောင့်သာတည်ဒီကိုငါတို့သည်ယုံကြည်ခြင်းအပြင်တည်ကြ၏ အာဗေလသည် ကာဣနပူဇော်သောယဇ်ထက်သာ၍မြတ်သောယဇ်ကိုယုံကြည်ခြင်းအားဖြင့်ဘုရားသခင်အားပူဇော်၏။ထိုသို့သောယဇ်ကို ပူဇော်၍မိမိဖြောင့်မတ်သည်ဟုသက်သေခံတော်မူခြင်းကိုရလေ၏။အဘယ်သို့နည်းဟူမူကား၊သူလှူသော အလှူကိုဘုရားသခင်သည်လက်ခံတော်မူ၏။သို့ဖြစ်၍အာဗေလသည်သေလွန်သော်လည်းယခုပင် တရားဟောသေး၏။ဧနောက်သည် ယုံကြည်ခြင်းအပြင်သေခြင်းနှင့်လွတ်၍ဘဝပြောင်းရ၏ဘုရားသခင်သည်သူ့ကိုဘဝပြောင်းစေတော်မူသောကြောင့်သူသည်နောက်တဖန်မပေါ်မရှိသူသည်ဘဝမပြောင်းမီဘုရားသခင်စိတ်တော်နှင့်တွေ့တော်သူဖြစ်သည်ဟုတက်တည်ခံခြင်းကိုရလေ၏ယုံကြည်ခြင်းမရှိလျှင်ဘုရားသခင်၏စိတ်တော်နှင့်မတွေ့နိုင်အကြောင်းမူကားဘုရားသခင်ထံတော်သို့ချဉ်ကပ်တော်သူသည်ဘုရားသခင်ရှိတော်မူသည်ကို၎င်း ကိုယ်တော်ကိုရှာသောသူအားအကျိုးပေးတော်မူသည်၎င်းယုံကြည်ရမည်။နောဤသည်မမြင်သေးသော အမှုအရာတို့ကိုဖော်ပြသောဗျာဒိတ်တော်ကို ခံရပြီးမှယုံကြည်ခြင်းအပြင်ကြောက်ရွံ့သောစိတ်ရှိ၍မိမိအိမ်သူအိမ်သားတို့ကိုကယ်တင်ခြင်းကသင်္ဘောကိုတည်လေ၏။ထိုယုံကြည်ခြင်းအပြင်လောကီသားတို့ကိုအပြစ်တင်၍ယုံကြည်ခြင်းနှင့်ရှင်သော ဖြောင့်မတ်ခြင်းကိုလည်းအမွေခံရ၏။အငယ်၈မှ၁၆ အာဗြဟံသည်အမွေခံရလတံ့သောပြည်သို့ထွက်သွားမည်အကြောင်း၊ဘုရားသခင်ခေါ်တော်မူသောအခါ၊သူသည်အဘယ်အရပ်သို့သွားသည်ကို ကိုယ်တိုင်မသိဘဲလျက်၊ယုံကြည်ခြင်းအားဖြင့်နားထောင်၍ထွက်သွားလေ၏။သူတပါးပိုင်သောပြည်၌ဧည့်သည်နေသကဲ့သို့ဂတိတော်နှင့်စပ်ဆိုင်သောပြည်၌ယုံကြည်ခြင်းအားဖြင့်ဧည့်သည်ဖြစ်၍နေ၏။ထိုဂတိတော်ကို အမွေခံရသောအဘော်အဘက်တည်းဟူသောဣဇာက်၊ယာကုပ်တို့နှင့်အတူတဲ၌နေလေ၏။ အကြောင်းမူကားဘုရားသခင်တည်ထောင်ပြုစုတော်မူသောခိုင်ခံ့မြဲမြံသောမြို့ကို မျှော်လင့်သည်သူ၏ခင်မွန်းစာရာဒီလည်းအရွယ်လွန်သောအခါပရိဒရေယူနိုင်သော အခွင့်တကူကိုယုံကြည်ခြင်းအားဖြင့်ခံရလေ၏အကြောင်းမူကားဂတိထားတော်မူသောသူသည်တစ္ဆာရှိသည်ဟုစိတ်ဆွဲလန်းခြင်းရှိ၏တို့ဖြစ်၍ထိုအမှုရာ၌လူသေးနှင့်တူသောသူတယောက်သည် အရေအတွက်အားဖြင့်ကောင်းကင်ကျယ်ကဲ့သို့၎င်း သမုတ်တရားကမ်းနား၌မရေတွက်နိုင်သောသဲလုံးကဲ့သို့၎င်းများစွာသောသူတို့၏အဖဖြစ်သည်ယခုဆိုခဲ့ပြီးသောသူအပေါင်းတို့သည်ဂရိတော်နှင့်ဆက်ဆိုင်သောအကျိုးကျေးဇူးကိုမခံရဘဲအဝေးကမျောမြင်လျက်စိတ်နှလုံးနှင့်ဖဲ့ရန်လျက်မိမိတို့သည်မြေကြီးပေါ်မှတကြွန်းတနိုင်ငံသားဧည့်သည်အာဂန္တုဖြစ်သည်ကိုထင်ရှားစွာဝန်ခံလျက်ယုံကြည်ခြင်းစိတ်နှင့်တည်လွန်ကြ၏ ထိုသို့ဝန်ခံသောသူတို့သည်မိမိတို့အဖပြည်ကိုရှာကြသည်ဟုအတည့်လင်းပြောဆိုကြ၏ထိုသူတို့သည်အထက်ကထွက်သွားသောပြည်ကိုအောက်မေ့သည်မှန်လျင်ထိုပြည်သို့ပြန်ရသောအခွင့်ရှိကြ၏ထိုပြည်ကိုမအောက်မေ့ဘဲကောင်းကင်ပြည်သည်ဟုသောတာ၍မြတ်သောပြည်ကိုတောင်းတခြင်းရှိကြ၏ထိုကြောင့်ဘုရားသခင်သည်သူတို့၏ဘုရားဟု၍ခေါ်ဝေါ်ခြင်းကိုရှက်တော်မမူသူတို့နေเสียဖို့မြို့ကို တီထောင်တော်မူပြီအငယ်16မှ22အာဗြဟံသည်စုံစမ်းတော်မူခြင်းကို ခံရသောအခါယုံကြည်ခြင်းအပြင်ဣဇက်ကိုပူဇော်၏ဣဇက်၌သာတင်ဤအမျိုးတည်လိမ့်မည်ဟုသောဗျာဒိတ်တော်မှဆ၍ဂရီတော်များကိုခံရသောသူသည်မိမိ၌တယောက်ထီးသောထိုသားကို ပူဇော်၏ထိုတို့ပူဇော်သောအခါတေခြင်းမှထမြောက်စေခြင်းက ဘုရားသခင်တတ်နိုင်တော်မူသည်ကို သူသည်အောက်မေ့၏ထိုသားကို ပုံစကားအဖျင်တည်ခြင်းတဲကရ၏ဤဆက်သည်လည်းယုံကြည်ခြင်းအဖျင်အနာဂတ်အရာတို့ကို အမှတ်ပြု၍ယာကုပ်နှင့်အေသောကို ကောင်းချီးပေး၏ယာကုပ်သည်လည်းတည်ခြင်းဤသောအခါယုံကြည်ခြင်းအဖျင်ယောသ၏သားနှစ်ယောက်ကို ကောင်းချီးပေး၍တောင်ဝေးထိပ်အပေါ်မှာကိုးကွယ်လေ၏ယောသသည်တေဆဲရှိသောအခါ ယုံကြည်ခြင်းအားဖြင့်ဣသရေလအမျိုးသားတို့၏ထွက်မြောက်ခြင်းအရာကိုပြ၍မိမိအယိုးတို့၏အကြောင်းကို မှားထားလေ၏အငယ်23မှ31မောရှိကိုဖွားမြင်ပြီးမှ အစင်းလှသော သူငယ်ဖြစ်သည်ကိုမိဘတို့သည်မြင်လျှင်ယုံကြည်ခြင်းအားဖြင့် ရှင်မင်းအမိန့်တော်ကိုမကြောက်ဘဲသုံးလပတ်လုံးသူ့ကို ကွက်ထားလေ၏ မောရှေသည်အသက်အရွယ်ကြီးသောအခါအပြစ်ရှိသောကာမဂုဏ်ကိုခဏခံစားခြင်းထက်၊ဘုရားသခင်၏လူတို့နှင့်အတူညှဉ်းဆဲခံရခြင်းကိုသာ၍အလိုရှိသဖြင့်၎င်း၊အဲဂုတ္တုပြည်၏စည်းစိမ်ထက်ခရစ်တော်ကြောင့်ကဲ့ရဲ့ခြင်းဒုက္ခသည်သာ၍မြတ်သောစည်းစိမ်ဖြစ်သည်ကို စိတ်ထင်သဖြင့်၎င်း၊ယုံကြည်ခြင်းစိတ်ရှိ၍ဖါရောဘုရင်သမီး၏သားဟူ၍ခေါ်ဝေါ်ခြင်းအခွင့်ကိုပယ်၏ အကြောင်းမူကား၊နောက်ရလတံ့သောအကျိုးကို ထောက်စာမြော်လင့်လျက်နေ၏။ယုံကြည်ခြင်းအားဖြင့်ရှင်ဘုရင်အမျက်ကိုမကြောက်ဘဲအဲဂုတ္တုပြည်ကိုစွန့်သွား၏။အကြောင်းမူကား၊မျက်မြင်မရသောဘုရားသခင်ကိုမြင်ရဘိသကဲ့သို့တည်ကြည်ခြင်းရှိ၏။သားဦးများကိုဖျက်ဆီးသောသူသည်ဣသရေလလူတို့ကိုဒဏ်မခတ်စေခြင်းငှါ၊ယုံကြည်ခြင်းအားဖြင့်ပသခါပွဲကို၎င်း၊အသွေးဖြန်းဆွတ်ခြင်းကို၎င်းစောင့်လေ၏ ဣဒရေလလူတို့သည်ကုန်းကြောင်းသွားသကဲ့သို့ယုံကြည်ခြင်းအားဖြင့်ဧဒုံပင်လယ်အလယ်၌ရှောက်သွားရကြ၏။ထိုသူတို့နည်းတူအဲဂုတ္တုလူတို့သည်သွားမည်အားထုတ်သောအခါနစ်မြုပ်ကြ၏။ယေရိခေါမြို့ကိုခုနစ်ရက်ပတ်လုံးဝိုင်း၍လှည့်ပြီးမှ၊ယုံကြည်ခြင်းအားဖြင့်မြို့ရိုးသည်ပြိုလဲ၏။ပြည်တန်ဆာရာခပ်သည်သူလျှိုတို့ကိုအဆွေဖွဲ့၍လက်ခံသောကြောင့်၊မယုံကြည်သောသူတို့နှင့်အတူမပျက်စီးဘဲ ယုံကြည်ခြင်းအားဖြင့်ချမ်းသာရ၏အငယ်32မှ40ထိုမှတပါအဘယ်သို့ပြောเสียရှိသေးသနည်းဂီတောင်ဘာရက်ရှန်ဆုံယေပတဒါဝိရှမွေလမှစ၍ပရောဖက်တို့အကြောင်းများကိုပြော၍မကုန်နိုင်ထိုသူတို့သည်ယုံကြည်ခြင်းအားဖြင့်အခြားသောတိုင်းနိုင်ငံကိုအောင်ခြင်းတရားသဖြင့်စီရင်ခြင်း ဂတိတော်ကိုဝင်စားခြင်းရှင်သေးနှုတ်ကိုပိတ်ခြင်းမိရှင်ကိုငြိမ်းစေခြင်းဓာလက်နဲ့ဘေးနှင့်ကင်းလွတ်ခြင်းအနာမထမြောက်၍ကျမ်းမာခြင်းစစ်တိုက်သောအခါခွန်အားနှင့်ပြည့်စုံခြင်းတပါမျိုးသားတို့၏တပ်များကိုဖျက်ဆီးခြင်းအမှုများကိုပြုကြ၏မိမတို့သည်လည်းတေခြင်းမှထမြောက်သောမိမိတို့သားကို ရပြန်ကြ၏အချို့သောသူတို့သည်တာ၍မြတ်သောထမြောက်ခြင်းသို့ရောက်လိုသောငါလွတ်ချင်းကိုမခံမယူဘဲပြင်းစွာသောညှင်းဆဲခြင်းကိုခံကြ၏အချို့သောသူတို့သည် ကဲ့ရဲ့ရိုက်ပုတ်ခြင်းချီနှောင်ခြင်းကိုခံ၍ထောင်ထဲမှနေရသဖြင့်စုံစမ်းခြင်းကိုခံရကြ၏ကြောက်ခဲနှင့်ပြစ်ခြင်းလွှတ်နှင့် အပိုင်းပိုင်းတိုက်ဖြတ်ခြင်းစုံစမ်းနှောက်ယှက်ခြင်းဓာလက်နှင့်ကွမျက်ခြင်းကိုခံရကြ၏ အလွန်ဆင်းရဲလျက်ညှင်းဆဲနှိပ်စက်ခြင်းကိုခံလျက်တိုးရီစိတ်ရီကိုဝှ၍လှဲ့လေရကြ၏ဤလောကသည်ထိုသူတို့နှင့်မထိုက်မတန်သူတို့သည်တောကြိုတောင်ကြားဥမင်မြေတွင်ထဲမှ အပြောင်းပြောင်းအလဲလဲနေရကြ၏ထိုသူအပေါင်းတို့သည်ယုံကြည်ခြင်းအပြင်ချီးမွမ်းခြင်းတို့ရောက်တော်လဲ ဂရိတော်အတိုင်းအကျိုးကျေးဇူးကိုမခံရကြအဘယ်ကြောင့်နည်းဟုမူကားထိုသူတို့သည်ငါတို့မပါဘဲစုံလင်ခြင်းတို့မရောက်ရမည်အကြောင်းဘုရားသခင်သည်ငါတို့အဖို့လို့ငါတာ၍မြတ်သောကျေးဇူးကိုကြံစီတော်မူ၏